ခန်းကြီး7အငယ်1မှ3ထိုအခါဣဒရေလအမျိုးသားအပေါင်းတို့သည်ဒါဝိရှိယဟေဗြုန်မြို့၌စီဝေး၍ကျွန်တော်တို့သည်ကိုရော့ယိုကိုရော့အသားဖြစ်ကြပါ၏အထက်ကရှောလူသည်ရှင်မြင်းဖြစ်သောအခါကိုရော့သည်ဣဒရေလမျိုးကို ဆောင်းသွားလျက်တွင်ပြန်လျက်နေတော်မူပြီးကိုရောဤဖျားသခင်သာရဖျားကလည်းတင်းဒီငါဤလူဤဒေလမျိုးကိုလှုပ်ကြွေးအုပ်ဆိုးရမည်ဟုကိုရောအားမိန်တော်မူပြီးဟုလျှောက်ဆိုကြ၏ ထိုသို့ဣသရေလအမျိုး အသက်ကြီးသူအပေါင်းတို့သည် ရှင်ဘုရင်ရှိရာဟေဗြုန်မြို့သို့ရောက်လာလျှင်၊ဒါဝိဒ်သည် ဟေဗြုန်မြို့၊ထာဝရဘုရားရှေ့တော်မှာသူတို့နှင့် မိဿဟာယဖွဲ့၍၊ရှမွေလအားဖြင့်ထာဝရဘုရားဗျာဒိတ်ထားတော်မူသည်နှင့်အညီ၊သူတို့သည်ဒါဝိဒ်ကိုဘိသိက်ပေး၍ဣသရေလရှင်ဘုရင်အရာ၌ချီးမြှောက်ကြ၏။4 တဖန်ဒါဝိဒ်သည်ဣဒရီလလူအပေါင်းတို့ကိုခေါ်၍ပြည်သားရင်းယေဘုတိလူတို့နေရာယေဘုတ်မြို့ဒီဟုသောယေရုရှလင်မြို့သို့တွားလျင်ယေဘုတ်မြို့သားတို့ကတင်သည်ဤမြို့သို့မဝင်ရဟုဆိုကြတော်လဲဒါဝိဒ်သည်ဒါဝိဒ်မြို့ဒီဟုသောဇီးအုံရဲတိုက်ကို တိုက်ယူလေ၏ဒါဝိဒ်ကလည်းယေဘုတိလူတို့ကိုအူးလှုပ်ကြံသောသူသည်ဘိုလ်ချုပ်ဖြစ်စေဟု အမိန်တော်ရှိသည့်အတိုင်းဇေရုယာသားယွာဘသည်အဦးတက်၍ဗိုလ်ချုပ်အရာကိုခံရ၏ထို့နောက်ဒါဝိဒ်သည်ရဲတိုက်၌နေသောကြောင့်ဒါဝိဒ်မြို့ဟူသောအမည်ဖြင့်သမုတ်ကြ၏မိန်လောအရနှင့်တကွမြို့ပတ်လည်၌တိဆောက်ပြီးမှကြံကျွင်းသောမြို့ကိုယွာဘပြုပြင်လေ၏ဒါဝိဒ်သည်တိုးပွား၍အားကြီးသည်ဖြင့်ကောင်းကင်ဘုရားရှင်သာရဖျားသည် သူနှင့်အတူရှိတော်မူ၏ အငယ်30မှ16ဤဒေလအမျိုး၌သာရဖျားဤအမိန်တော်တိုင်ဒါဝိဒ်ကို ရှင်မြင်းအရာ၌ချီးမြှောက်ခြင်းဟာဤဒေလအမျိုး အပေါင်းတို့နှင့်ဝိုင်း၍ဒါဝိဒ်မင်းဘက်မှကြိုးစားအထုတ်သောအမှုတော်ထံသူရဲ့ကြီးတို့၏စင်းဟုမူကားဟခမောနီအမျိုးယာရှောဗန်ဒီဘိုလ်ချုပ်ဖြစ်၏ ထိုသူသည်လှံကိုကင်လျက်လူသုံးရာကိုတခါတည်းတိုက်၍လုပ်ကြံလေ၏။သူ့နောက်မှာအဟောဟိအမျိုး၊ဒေါဒေါသားဧလာဇာသည်ဒါဝိဒ်နှင့်အတူပါ၍သဒမိမ်မြို့သို့လိုက်သောသူရဲသုံးယောက်အဝင်ဖြစ်၏။ဖိလိတ္တိလူတို့သည်စစ်တိုက်ခြင်းငှါမုယောစပါးစိုက်သောလယ်ကွက်၌စုဝေး၍ဣသရေလလူတို့သည်ရန်သူရှေ့မှာပြေးကြသော်လည်း၊ထိုသူတို့သည်လယ်ကွက်အလယ်၌ရပ်၍စောင့်မလျက် ဖိလိတိလူတို့ကိုလှုပ်ကြံသောအခါထာဝရဘုရားသည်ကြီးစွာသောအောင်ခြင်းအဖျင်သူတို့ကိုကယ်တင်တော်မူ၏။ဘူစုအဝင်၃ယောက်တို့သည်ဒါဝိရှိရာကြောက်ကြားအဒုလံဥမင်တို့ဆင်းသွား၍ဖိလိတိလူတို့သည်ရေဖိန်ကျိုင်း၌တက်ချလျက်ရှိကြ၏။ထိုအခါဒါဝိဒ်သည်ရဲတိုက်တင်တွင်၍ဖိလိတိလူတို့သည်ဘဲလင်မြို့၌လည်းတက်ချကြ၏။အငယ်၁၉မှ23 ဒါဝိဒ်ကလည်းတစုံတယောက်သောသူသည်ဘဲလင်မြို့တကားနာမှရှိသော ရေတွင်တဲ့ကရေကိုခတ်၍ငါအားပေးပါစေသောဟု တောင်းတသောစိတ်နှင့်ဆိုသော ထိုသူတုံးယုံတို့သည်ဖိလိတိတပ်ကိုဖျက်၍ဘဲလင်မြို့တကားနာမှရှိသော ရေတွင်တဲ့ကရေကိုခတ်ယူပြီးလျှင်ဒါဝိဒ်ထံတော်သို့ဆောင်ခဲ့ကြ၏သို့တော်လည်းဒါဝိဒ်သည်မတော့ဖဲဒါဝရဘုရားရှေ့တော်၌တွန်းလျက် ဤရေကိုတောက်သောအမှုသည်ငါနှင့် ဝေးပါစေသော ကိုအသက်ကို မနှမျောဘဲတွားသောသူ၏အသွေးကိုငါတောက်ရမည်လောသူတို့သည်ကိုအသက်ကိုစွန့်စား၍ဤရေကိုဆောင်ခဲ့ကြပြီဟုဆိုလျက်မတောက်ဘဲနေ၏ထိုသူရဲ့သုံးယောက်တို့သည်ထိုသို့သော အမှုတို့ကို ပြုကြ၏ယောဘန်ကြီးအဘိရှဲသည်လည်းတရေသုံးယောက်တို့တွင်အကြီးဖြစ်၏သူသည်လှံကိုကန်၍လူ300တို့ကို တိုက်ဖြက်လှုပ်ကြံသောကြောင့်သူရဲ့၃ယောက်အဝင် နေရာရသည်သူရဲ့၃ယောက်တွင်၂ယောက်ထက်သာ၍မြတ်သောကြောင့်ဘိုလ်ချုပ်အရာကိုရ၏သို့တော်လည်းပထမတရေ၃ယောက်တို့ကိုမမီအထူးသဖြင့်ပြုဘူးသောကပ်စေလမြို့သားသူရဲ့ရောရဒတ်ဤသားဘေနာယသည်ရှင်သည်နှင့်တူသောမောဘလူနှစ်ယောက်ကိုတတ်၏ဆောင်းကာလ၌လည်းအခြားသို့တွား၍မြေတွင်း၌ရှိသော ခြင်သေးကိုတတ်၏အရက်ငါတော်မြင့်သောအေဂုတုလူကိုလည်းတတ်၏အေဂုတုလူသည်ရကန်းလက်လိမ့်နှင့်အမြကြီးသောလှံကိုကင်တော်လဲဘေနာယသည်တောင်ဝေးကိုသာကင်လျက်သွား၏အေဂုတုသူလက်မှလှံကိုလူယူပြီးလျှင်ထိုလှံနှင့် သူ့ကိုတတ်၏အငယ်24မှ49ထိုတို့သောအမှုတို့ကိုယောယဒတ်သားဘေနာယသည်ပြု၍ သူရဲသုံးယောက်အဝင်နေရာကိုရ၏ဘိုးများထက်သာ၍မြတ်တော်လဲပထမတရေသုံးယောက်တို့ကိုမမီဒါဝိဒ်သည်အတွင်းဝင်ချုပ်အရာကိုလည်းပေး၏ယောဘန်ကြီးအာတဟေလသည်လည်းဘူစုအဝင်ဖြစ်၏ထိုသူဘဲလင်မျိုးနေဒေါတော်ဤတာအေလဟနန်ဟေယောဒီအမျိုးရှမ်မပါလတိအမျိုးဟေလက်တေကောမျိုး ဣကေရှာ၏သားဣရအနေတောတိအမျိုးအာပြေဇာဟုရှတိအမျိုးတိဘေကဲအဟောဟိအမျိုးဣလေနေတောပါတိအမျိုးမဟာယေနေတောပါတိအမျိုးဘာနဤသားဟေလက်ဗေယံမင်းအမျိုးဂိပါမျိုးနေရိဘေဤသားဣတေပိရတောနီအမျိုးဘေနာယဂါရှဂျိုင်သားဟုရှေအာပတိအမျိုးအပြေလဘာဟုမိအမျိုးအာဇမဝက် ရှာလဗောနိအမျိုးဧလျာဘတ်ဂိဇောနိအမျိုးယာရှင်ဤသားတို့တွင်ယောနသန်ဟာရရိအမျိုးရှန်မဟာရရိအမျိုးရှာယဤသားအဟိအံဥရဤသားဧလိဖလမေခေရတိအမျိုးဟေဘာပေလောနိအမျိုးအဟိယကရမေလအမျိုးဟေဇယေဧစပေဤသားနာယေနာတန်ဤညီယောလ ဟာဂေရိဤသားမိဘဟာအာမုံအမျိုးဇေလက်ဇေရတာရွာဘတ်ဤလက်နဲ့ဆောင်လူလင်ဘေရောတိအမျိုးနဟာယေဣတရီအမျိုးဣရဣတရီအမျိုးဂါရက်ဖိလိတိအမျိုးဥရိယအာလဲဤသားဇာဘတ်ရုဘင်အမျိုးသားသုံးချိတ်ကိုအုပ်တော်ဘူရှိဇဤသားအတိနမခာဤသားဟာနံမိတနီအမျိုးယောရှဖတ် အာရှတယောတိအမျိုးဩဇိအာယောအမျိုးဟောတန်ဤသားရှာမန်နှင့်ယေဟေလတိစီအမျိုးရှိမရိဤသားယေဒရေလနှင့်သူ၏ညီယောဟမဟာဝိအမျိုးအေလီလအေလနန်ဤသားယေရိဘဲနှင့်ယောရှပိမောဘအမျိုးဤတမနှင့်တကွာအေလီလဩပေမေဇောပိအမျိုးယာတေလကြီး